ရှင်လူကာခရစ်အခန်းကြီး22အငယ်1မှ6ပတ္တခံအမိရှိသောအဇုမပွဲခံကံဤတွင်ယေပရောဟိအကြီးတို့နှင့် ကျမ်းပြူဆရာတို့သည်ကိုရော့ကိုအဘယ်သို့တယံအန်ဤဟုရှာကြံကြ၏အဘယ်ကြောင့်ရှာကြံရကြတနည်းဟုမူကားလူများတို့ကိုကြောက်ကြ၏ထိုအခါစာတန်သည်တပည့်တော်တကြိတ်နှစ်ပါးအဝင်ဖြစ်သောယူရရှ်ကာယုအထဲသို့ဝင်သည်ဖြစ်၍ထိုသူသည်ယေပရောဟိအကြီးများ ဗိမာန်တော်မှူးများတို့ထံသို့သွားပြီးလျှင်ယေရှုကိုအဘယ်သို့အယမည်နည်းဟု၍တိုင်ပင်လေ၏ထိုသူတို့သည်ဝမ်းမြောက်သောစိတ်ရှိ၍ငွေပေးမည်ဟု ဝန်ခံကြ၏ယူရရှကာယုတ်သည်လည်းဝန်ခံပြီးမှ လူများမရှိစဉ်တွင်ကိုရော့ကို အချင်းငှာအစဉ်တင့်သောချိန်ကာလကို ရှာကြံလျက်နေ၏အငယ်9မှ73 ပတ္တခါတိုးတငယ်ကိုတတ်ရသောနေ့ဒီဟုသောအဇုမပွဲနေ့ရောက်သောအခါကိုရောကငါတို့စားဖို့ရာတင်တို့သည်တွား၍ပတ္တခါပွဲကိုပြင်ဆင်ကြလော့ဟုပေကျုနှင့်ယောဟန်ကိုစေလွတ်တော်မူ၏သူတို့ကလည်းအဘယ်အရ၌ပြင်ဆင်စေခြင်းဟံအလိုရှိတော်မူသည်ဟု မေးလျှောက်ကြသော ကိုရောကတင်တို့သည်မြို့ထဲသို့ဝင်သောအခါရေအိုးဆောင်သောသူကိုတွေ့လိမ့်မည်ထိုသူနောက်သို့လိုက်၍ သူဝင်သောအိမ်သို့ဝင်ပြီးမှငါသည်ငါတပြေတို့နှင့်တကွပတ္တခါပွဲကိုစားရသောဧည့်သည်အခန်းကအဘယ်မှရှိသနည်းဆရာကမေးသည်ဟုအိမ်ရှင်ကိုပြောကြလော့ထိုသူသည်ပြင်ဆင်လျက်ရှိသော အထက်အခန်းကြီးကို ပြလိမ့်မည်ထိုအခန်း၌ပြင်ဆင်ကြလော့ဟု မိန်တော်မူ၏တပည့်တော်တို့သည်တွား၍စကားတော်အတိုင်းတွေ့လျင် ပတ္တခါပွဲကို ပြင်ဆင်ကြ၏ အငယ်14မှ23အချိန်ရောက်မှတမန်တော်တစ်ကြိမ်နှစ်ပါးတို့နှင့်အတူစပွဲ၌လျှောင်းတော်မူ၍ငါသည်အသေးမခံမီဤပတ်တခါပွဲကိုတင်တို့နှင့်အတူစားခြင်းဟံအလွန်အလိုရှိလေပြီငါဆိုသည်ကားဘုရားသခင်၏နိုင်ငံတော်၌ပတ်တခါပွဲမပြည့်စုံမီတိုင်အောင်ယခုမှစ၍ဤပွဲကိုတပံငါမစားရဟု မိန်တော်မူလျက်ခွက်ဖလားကိုယူ၍ ယေရှုတော်ကိုချီးမွမ်းပြီးမှဤခွက်ကိုယူ၍အချင်းချင်းဝေကြလော့ငါဆိုဒီကဘုရားသခင်ဤနိုင်ငံတော်မတီမီတိုင်အောင်ယခုမှစ၍စပြည့်ရေကိုတဖန်ငါမတော့ရဟုမိန်တော်မူ၏ထိုအခါမုံကိုယူ၍ယေရှုတော်ကိုချီးမွမ်းပြီးမှမုံကိုဖဲ့၍ဤမုံကတင်တို့အဖို့လို့ငါစွန့်သောငါ၏ကိုဖြစ်၏ငါကိုအောင်းမေ့ဖို့ရာဤတို့ပြုကြလောဟုမိန်တော်မူ၏ ထိုနည်းတူညစာစားပြီးမှခွက်ကိုလည်းယူ၍ဤခွက်ကားတင်တို့အဖို့လို့ငါတွန်းသောငါ၏အသွေး၌တည်သောဗြိညင်တရားသစ်ဖြစ်၏သို့တော်လည်းငါကိုအနှံသောသူ၏လက်သည်ဤစပွဲပေါ်မှာငါလက်နှင့်အတူရှိ၏ခွဲကမှတ်သားတော်မူသည့်အတိုင်းလူသားသည်တွားရမည်သို့တော်လည်းလူသားကိုအနှံသောသူသည်အမင်္ဂလာရှိ၏ဟုမိန်တော်မူ၏တပည့်တော်တို့သည်လည်းထိုအမှုကို အဘယ်သူပြုအပ်နည်းဟု အချင်းချင်းမေးမြန်းကြ၏အငယ်24မှ30ထိုမှတပါတပည့်တော်တို့သည်မိမိတို့တွင်အဘယ်သူသည်တာ၍ကြီးမြတ်သည်ဟု အချင်းချင်းညှင်းခုန်ခြင်းရှိသည်ဖြစ်၍ကိုရောကလောကီမင်းတို့သည်အစိုးတရားပြုတတ်ကြ၏အာနာထာသောသူတို့ကိုလည်းဂျေစုရှင်ဟု၍ခေါ်ဝေါ်ကြ၏တင်တို့မူကားထိုတို့မပြုကြနှင့်တင်တို့တွင်အကဲအမှု ပြုသောသူကို ငယ်သားကဲ့သို့ဖြစ်စေအုပ်ဆိုးသောသူကိုလည်းအစီခံကဲ့သို့ဖြစ်စေအဘယ်သူသည်တာ၍ကြီးမြတ်သည်ဇပွဲ၌လျောင်းသောသူသည် ကြီးမြတ်သလောလှုပ်ကြွေးသောသူသည်ကြီးမြတ်သလောဇပွဲ၌လျောင်းသောသူသည်ကြီးမြတ်သည်မဟုတ်သို့တော်လည်းငါသည်တင်တို့တွင်လှုပ်ကြွေးသောသူကဲ့သို့ဖြစ်၏ငါသည်စုံစမ်းနှောက်ယှက်ခြင်းကိုခံစဉ်တွင်တင်တို့သည်ငါ၌မိဝဲသောသူဖြစ်ရ၏ ငါ့ခမည်းတော်သည်ငါ့အားနိုင်ငံကို ပေးတော်မူသည်နှင့်အညီ၊သင်တို့သည်ငါ၏နိုင်ငံတွင်ငါ့စားပွဲ၌စားသောက်သောအခွင့်ကို၎င်း၊တရားပလ္လင်ပေါ်မှာထိုင်၍ဣသရေလလူတဆယ်နှစ်မျိုးကိုအုပ်စိုးရသောအခွင့်ကို၎င်း၊ငါသည်သင်တို့အားပေးမည်ဟုမိန့်တော်မူ၏။တဖန်သခင်ဘုရားက၊ရှိမုန်၊ရှိမုန်၊ဂျုံဆန်ကို စကားနှင့်ချတဲ့ကဲ့သို့စာတန်သည်သင်တို့ကိုချရမည်အကြောင်းအခွင့်တောင်းသည်ဖြစ်၍သင်၏ယုံကြည်သောစိတ်မပျက်စေခြင်းငှါငါသည်သင့်အဘို့ဆုတောင်းလေပြီ။သင်သည်သတိရပြန်သောအခါသင်၏ညီအစ်ကိုတို့ကိုတည်ကြည်စေလော့ဟု မိန့်တော်မူလျှင်၊ပေတရုက၊သခင်၊အကျွန်ုပ်သည်ကိုယ်တော်နှင့်အတူထောင်ထဲသို့၎င်း၊အသေသတ်ခြင်းသို့၎င်းလိုက်ခြင်းငှါအသင့်ရှိပါ၏ဟုလျှောက်လေသော် သခင်ဖျားကပေကျုငါဆိုဒီကားယနေ့တွင်ကြက်မတွန်မီတင်းဒီငါကိုမသိဟုသုံးချိန်မြောက်အောင်ညင်းပယ်လိမ့်မည်ဟုမိန်တော်မူ၏အငယ်35မှ38တဖန်မိန်တော်မူဒီကားအထက်ကငွေအိတ်လွယ်အိတ်ခြေနှင်းမပါဘဲတွားကြလော့ဟုတင်တို့ကိုငါဆေလွတ်သောအခါသစုံတစ်ခု လိုသလိုဟု မေးလင်သစုံတစ်ခုမျှမလိုပါဟုရှောက်ကြသော ယခုမူကားငွေအိတ်ရှိသောသူသည်ယူစေလွယ်အိတ်ရှိသောသူသည်လည်းယူစေဓာမရှိသောသူသည်အဝတ်ကိုရောင်း၍ဓာကိုဝယ်စေအကြောင်းမူကားထိုသူသည်မတရားသောသူတို့နှင့်ရည်တွက်ဝင်ခြင်းသို့ ရောက်၏ဟုသောကျမ်းစာချက်သည်ငါ၌ယခုပင်ပြည့်စုံရမည်ငါအမှုရာတို့သည်ပြည်စည်းခြင်းသို့ရောက်ကြပြီဟုမိန်တော်မူ၏ထိုသူတို့ကလည်းသခင်ဒါနစင်ရှိပါ၏ဟုလျှောက်လင်တံပြီဟု မိန်တော်မူ၏ငွေ39မှ46ထို့နောက် အလေတော်ရှိသည့်အတိုင်းတန်လွင်တောင်သို့ ထွက်ကြွတော်မူ၍တပည့်တော်တို့သည် နောက်တော်သို့လိုက်ကြ၏ထိုအရက်သို့ရောက်တော်မူလျှင်တင်တို့သည်စုံစမ်းနှောက်ယှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းကြလော့ဟုမိန်တော်မူပြီးမှတပည့်တော်တို့နှင့်ကြောက်ခဲတပြည့်လောက်ခွာသွား၍ဒူးထောက်လျက်ဦးအဖာအလိုတော်ရှိလျင် ဤခွက်ကိုအကျွန်ုပ်မှလွှဲတော်မူပါသို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့် ကိုရောအလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းတော်မူ၏ထိုအခါကောင်းဝင်တမန်သည် ထင်ရှားလာ၍ကိုရောကို အားပေးရ၏ပြင်းစွာသော ဝေဒနာကိုခံလျက်အထူးသဖြင့်ကြိုးစား၍ဆုတောင်းတော်မူ၏ချွေးထွက်တော်မူသည်ကမြေပေါ်မှကျသော တွေးဆက်ခဲကဲ့သို့ဖြစ်သည် ထိုသို့ဆုတောင်းပြီးမှယေရှုသည်ထ၍တပည့်တော်တို့ရှိရာသို့ ပြန်သောအခါသူတို့သည်ဝမ်းနည်းသောစိတ်ရှိသည်နှင့်အိပ်ပျော်လျက်နေကြသည်ကို တွေ့တော်မူလျှင် သင်တို့သည်အဘယ်ကြောင့်အိပ်ပျော်ကြသနည်းထားကြစုံစမ်းနှောက်ယှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းကြလော့ဟုမိန့်တော်မူ၏အငယ်49မှ53ထိုသို့မိန့်တော်မူစဉ်တွင်ပင် တပည့်တော်တကြိတ်နှစ်ပါးအဝင်ဖြစ်သောယူရရှကာယုတ်သည် လူအပေါင်းတို့ကိုလမ်းပြလျက်လာ၍ယေရှုကိုနမ်းခြင်းငှာချင်းကပ်လေ၏ယေရှုကလည်းယူဒာတင်သည်နမ်းခြင်းကိုပြုလျက်လူသားကိုအတလို့ဟုမေးတော်မူ၏ယေရှုနှင့်အတူပါသောသူတို့သည် ဖြစ်အံ့သော အမှုကိုမြင်လျင်သခင်အကျွန်ုပ်တို့သည်ဓာနှင့်ခုတ်ရပါမည်လောဟု မေးလျှောက်ပြီးမှတယောက်သည်ယေဘုဟိမင်းကျွန်တယောက်ကို ခုတ်သည်ဖြင့် လက်ရနရွက်ပြက်လေ၏ယေရှုကလည်းတန်စီဟု မိန်တော်မူ၍နရွက်ကိုလက်တော်နှင့်တို့သည်ဖြင့်အနာကိုပျောက်စေတော်မူ၏ထိုအခါအထံတော်သို့ရောက်လာသောယေပရဟိအကြီးဗိမာန်တော်မူလူအကြီးကဲ့သို့အားယေရှုကတင်တို့သည်ဓမြကိုဖမ်းတဲ့ကဲ့သို့ငါကိုဖမ်းအံ့သောငါဓာနှင့်ဒုတ်များကို လက်ဆွဲလက်လာကြသည်တကားငါသည်ဗိမာန်တော်၌တင်တို့နှင့်အတူရှိနေစဉ်အခါ င်တို့သည်ငါ့ကိုမဖမ်းမဆီးကြသို့တော်လည်းယခုအချိန်ကတင်တို့အချိန်ဖြစ်၏မှောင်မိုက်တကိုးလည်းဖြစ်၏ဟုမိန်တော်မူ၏အငယ်54မှ62ထိုသူတို့သည်ကိုရော့ကိုဖမ်းဆီး၍ယေပရဟိမင်း၏အိမ်သို့ဆောင်သွားကြ၏ပေတုသည်လည်းသူတို့နှင့်ဝေးစွာလိုက်လေ၏အိမ်ဥအလယ်၌မိမွေးပြီးမှလူများတို့သည်စုဝေး၍ထိုင်ကြလျင် ပေတုသည်လည်းသူတို့အထဲ၌ထိုင်နေ၏ထိုတို့ပေတုသည်မိအနားမှထိုင်နေသည်ကို အစေအပါမိမတယောက်သည်မြင်လျင်သူကိုစိစိကြည့်၍ဤသူသည်ယေရှုနှင့်ပေါင်းဖော်သောသူဖြစ်သည်ဟုဆိုသော ပေတုကအချင်းမိမထိုသူကိုငါမသိဟုညင်းလေ၏ထိုနောက်များမကြာအခြားသောသူသည်ပေတုကိုမြင်လျင်တင်းသည်လည်းထိုသူတို့အဝင်ဖြစ်သည်ဟုဆိုသော ပေတျုကအချင်းလူငါသည်သူတို့အဝင်မဟုတ်ဟုဆို၏တဖန်တနာယီလောက်ကြာပြီးမှ အခြားသောသူကအကယ်စင်စစ်ဤသူသည်ယေရှုနှင့်ပေါင်းဖော်သောသူဖြစ်၏ဂါလိလဲလူလည်းဖြစ်၏ဟု ခိုင်မာစွာဆိုလျင်ပေတျုကအချင်းလူတင်ပြောသောအရာကိုငါမသိဟုဆို၏ထိုစကားကိုပြောသောခဏချင်းတွင်ကြက်တွန်လေ၏ထိုအခါသခင်ဖျားသည်လှည့်၍ပေတျုကိုကြည့်တော်မူ၏ကျဲမတွန်မီတင်သည်သုံးကြိမ်မြောက်အောင် ငါ့ကိုငင်းပယ်လိမ့်မည်ဟုမိန့်တော်မူသောစကားကိုပေတရုသည်တတိယသဖြင့်ပြင်သို့ထွက်၍ပြင်းစွာငိုကြွေးလေ၏။ယေရှုကိုကိုင်ဆွဲသောသူတို့သည် ကိုယ်တော်ကိုပြက်ယယ်ပြု၍ရိုက်ပုတ်ကြ၏။မျက်နှာတော်ကိုဖုံးပြီးလျှင်လက်နှင့်ပုတ်လျက်၊ကိုယ်တော်ကိုအဘယ်သူပုတ်သည်ကို ပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏။အခြားသောစကားများဖြင့်လည်းကိုယ်တော်ကိုကဲ့ရဲ့ ပြောဆိုကြသေး၏မိုးလင်းသောအခါလူတို့တွင်အကြီးအကဲဖြစ်သောသူယေဘုဟိအကြီးကျမ်းပြူဆရာတို့သည် စီဝေး၍ကိုရော့ကိုလွတ်တော်သို့ဆောင်သွားပြီးလင်တင်ဒီခရစ်တော်မှန်လင်ငါတို့အားပြောလို့ဟု ဆိုကြ၏ ယေရှုကလည်းငါပြောလျင်တင်တို့သည်မယုံငါမေးလျင်လည်းတင်တို့သည်မဖြေဘဲငါကိုမလွတ်ဘဲနေကြလိမ့်မည်နောက်၌လူသားသည်ဘုရားသခင်၏တကူတော်လက်ရပဲ့၌ထိုင်တော်မူလက်တန့်ဟုမိန်တော်မူသောထိုသူအပေါင်းတို့ကတို့ဖြစ်၍တင်ဒီဘုရားသခင်၏သားတော်မှန်သည်တကားဟုဆိုကြလျင်တင်တို့ဆိုသည့်အတိုင်းမှန်သည်ဟုမိန်တော်မူ၏ထိုသူတို့ကလည်းဘယ်သက်သေးလူသေးသည်နီသူ၏စကားကို ငါတို့ကိုယ်တိုင်ကြားရပြီဟုဆိုကြ၏